လူကြီးတွေဆိုတာရှိတယ်လာတစ်ခုခပ်ပြီးတော့သူကြီးတွေတာလေးတွေတရားဟုတ်တယ်နော်မှန်ဖတ်တယ်လို့အပြင်ကတတိကမှတ်ချက်ပြီးလိုက်ရင်အတွင်းတတိကအောင်းမေးတတိကထွက်တော့ဘယ်လိုနေသလဲအဲ့ဒါလေးကိုဟောဆင်ញင်းနေတာလေသူဒီကပဲဗျာမှန်အဲ့ဒီအောင်းမေးတဲ့တတိအဓိကပဲဝိသရာသူ အောင်းမေအားကောင်းရင်ကောင်းသလောက်အရှင်ဘုရားတိုးတက်သွားတာအရှင်ဘုရားလုပ်ဖို့မလိုအားသဘောပေါက်ပါတယ်သဘောပေါက်ပါတယ်ဝင်နေထွက်တယ်အဲ့ဒါအပြင်ကမှတ်တဲ့တတိယဘုရားဘုရားတပည့်တို့ယောဂီတွေကိုပြောတဲ့ခါကျတော့ပွားဖို့တတိလို့ပြောပါတယ်ဘုရားသူကပွားဖို့ရတာဟုတ်ဘုရားဟိုစာနဲ့ကြတော့အာယုအများကြီးဒီကြားတဲ့က တခုတည်းသောအာယုပေါ်လွင်အောင်သူကတွန်းတင်ပေးတာကိုဝိတက်လို့တော့ပါဟုတ်နော်မှန်ပါဗျာအာယုနေအများကြီးမရှိဘူးလားဗျာရှိပါတယ်ဗျာအတွေ့တွေနဲ့လည်းအများကြီးဗျာအဲ့ဒီတဲကနေနှခေါင်းနဲ့လေနဲ့ထိတဲ့အတွေ့အာယုလေးတစ်ခုဒီတဲပေါ်လွင်လာအောင်လို့အဲပွားဖို့ပေးနေတာကိုအဲ့ဒါဝိတက်လို့သုံးပါတယ်ဗျာမှန်ပါဗျာဘုရားတပည့်တော်တော်တော့ပွားဖို့တတိလို့သုံးလိုက်ပါလေဟင် အဲတော့အပြင်ကနေအဲငွေနေလို့မှတ်ချက်ပေးလိုက်ရင်အတွင်းကအဲရှင်ဘုရားရှုွယ်နာကန့်နေတဲ့တတိလေးအောင်မိတတိလေးကဝင်ပဲလူနေတလဲကပ်ပြီးသုံးတာပြီးတာပေါ့ဘုရားအဲဒါအောင်မိဒီဆင်ရင်ဒီအမရသည်အတူတူပဲဘုရားဟုတ်နော်ဟင်အဲဒီအောင်မိတတိအရေးကြီးဆုံးပဲဘုရားအဲဒါအာကောင်းရင်ရှင်ဘုရားတခုတည်းသောအာယုံ ဖြစ်ကြရောဖရာအဲတခုဒီတော့အာယုံဖြစ်တော့အဲဒီတခုဒီတော့အာယုံကိုသခင်ဗျာအဲဒီအောင်မေတ္တိဘွားဘုဒ္ဓရာမြေကြီးမပြအဲဟိုအပြင်ကတတိကလည်းပံဘူးပေးအတွင်းတတိကလည်းမြေကြီးမပြအောင်မေဆိုင်ပေးအဲဒီအောင်မေအားကောင်းလေပုံစံအမျိုးမျိုးဆင်းအမျိုးမျိုးတက်လေပဲဗျာတခြားဘာမှမရှိပါဘူးဗျာ ဖရာရှင်ရဲ့ညာတော်နဲ့မို့အဲအမျိုးမျိုးဘောဓိပက္ခရာသုံးလည်းခုနှစ်ပါးတို့ပြီးတော့ဘုရားတို့ညာပင်16ပါးတို့ခေါ်ထားတာလေမှန်ပါပြီရှင်ဘုရားတို့ဘုရားတပည့်တော်တို့ကတော့ဒါလောက်နဲ့လုံလောက်တယ်ဘုရားမှန်ပါပြီအဲအရှင်ဘုရားရှူရင်မတကမိမိတွေ့နေတဲ့အပေါ်ကိုမှားသလားမှန်သလားမစင်စားနဲ့ဘုရားမှန်ပါပြီမှားရင်လည်းအဲ့ဒီတတိကဖယ်ထုတ်သွားလိမ့်မယ်ဘုရား မှန်ပါမှန်ရင်လည်းတတိကပဲဖော်ထုတ်သွားတာဘုရားရှင်ဘုရားဘာမှလုပ်ဖို့မလိုအပ်ပါဘုရားအဲ့တော့မှားတယ်မှန်တယ်ရှင်ဘုရားဝင် ပြီးရှုပ်ဖို့လူသေးလားဘုရားလူတော့ဘူးเนาะဟင်လူတော့ဘူးเนาะဟင်မှားလဲအဲ့ရှင်ဘုရားသူဖယ်ထုတ်သွားတာရှင်ဘုရားလုပ်ဖို့မလိုဘူးရှင်ဘုရားတော့စိုက်တာကြည့်နေမျက်တော်မစိတ်မျက်တော်မခါကြည့်နေအရှင်ဘုရားကကြည့်ဖို့တောင်းငါလွဲလို့တခြားဘာမှရှိဘူး ဟုတ်နော်မှန်ပါဗျာဟင်ရှင်ပြားခေါ်တော့အဓိကအားလေးတာအဓိကအားလေးနဲ့ပြပြနေဖို့ပဲဗျာမှန်ပါအဲ့တော့မှားလဲတတိကဖယ်ထုတ်ပြီးသွားတာပါမှန်လဲတတိကဖော်ထုတ်ပြသွားတာပါဖရာတပည့်တော်တို့လူဝင်ရှုပ်ဖို့မလိုအပ်ပါဘူးဖရာအဲ့တော့ညာဆင်းဆင်းပါဆင်းဆင်းမဆင်းစားနဲ့ဖရာမှန်ပါဟင်ရှုွယ်တဲ့ရှင်ဖရာရှုနေကြတဲ့အတိတိုးလာရင်အဲ့ဒါညာတက်တာပဲဖရာ မှန်ပါတတိဒိုးတာနဲ့ညာတက်တာအတူတူမဟုတ်ဘူးလားမှန်ပါဗျာဟင်ဟင်ဒါလို့တော့ညာတက်တယ်ပြောမှာပေါ့ဘုရားတပည့်တော်တို့ကတော့အတိဒိုးတယ်ပဲပြောလိုက်မှာပေါ့ဟုတ်နော်မှန်ပါဟင်မှန်ပါမှန်ပါဗျာသဘောပေါက်ပါဗျာမှန်ပါမှန်ပါမမမေအဲဘုရားတော်များလျှောက်ထားတာကိုအတိပ္ပယ်မပေါက်ရင်လည်းမင်းရှိပါဗျာဟုတ်ပါတယ်ဟင်ဒီကအဲလုံခဲ့တဲ့9နှစ်လောက်တော့ပါဗျာ ပြီးတော့တရားထုတ်ကိုစိတ်ပြင်းထန်တော့ရတယ်ပြီးတော့ဆရာတော်ပေါ့ကတဲ့ဝိုင်းနေပြီးဆရာတော်မှန်ပါသွားပြီးတော့တရားထုတ်တယ်မှန်ပါအဲဒီတော့ဒီတော့အတူတူဟိုနည်းနည်းရှောက်ရတော့ဗျာဆရာတော်ဘုရားရှင်းပြထားတဲ့လေဒန်သတိပဋ္ဌာန်အဲ့မှာဓမ္မအာလက်တွေ့ပိုင်းပေါ့ယောဂီတူကအာနိဗ္ဗာန်ကိုအာရုံညွတ်ပြီးတော့အားထုတ်လို့ရှိရင်အဲ့ဉာဏ်နဲ့ဆင့်ဆင့်တက်ဖို့ပေါ့ဗျာနောက်ဆုံးသင်္ခါရုပ္ပကဉာဏ် မှန်ပါကျော်ဘောရမှုညာမညာမှုညာအဲ့တွားတဲ့ချင်းဓမ္မလက်တွေ့ပိုင်းပေါ့ယောဂီလူကြီးအကူတွေ့ပိုင်းနဲ့ဟာမှန်ပါပြီးတော့ခံစားရတာလေအဲ့အများကြီးနိစ္စတယ်မှန်ပါဒါတခုပဲပူတာကဒီရှုမှတ်နေဟာရနှလုံးကနေရှုမှတ်နေတဲ့အခါကျဗပဲဘဝနေမိဘွားတွေပန်းထွက်တယ်လို့ဖွာဖွာဖွာဖွာနဲ့ပန်းထွက်တယ်ပြီးတော့ဒါမျိုးလို့ရှုနေကြအာယုံမလွတ်ခဲ့တဲ့အဲ့ဒီမှာကြည်နေတဲ့အခါကျတော့မက်ကနေဖြစ်ပြီးတော့ ခန္ဓာကိုယ်ကဒီကဝေဒနာခံစားနေရတာဒီလိုလိုဒီပိနေပြီးအမှဲ့ကိုတက်မှဲ့နေကျွန်တော်တိုက်ရိုက်ထားသလိုမှန်ပါဓာတ်ကနေပြီးတော့ဟောအောက်ထိပေါ့ဗျာခိုင်နေတဲ့ကလေးကိုကြီးလှုပ်လို့လည်းမရလှဲ့လို့လည်းမရအဲ့လိုဖြစ်တဲ့ချိန်မှာအသာရလဲပြီးတော့အင်းဟိုအဲ့တဲ့ကြောင်လေးရဲ့အိဋ္ဌိယဘုံနဲ့အတူကိုကြည့်နေတဲ့အချိန်မှာမက်ကနေဖြစ်သွားပြီးတော့အဲ့ဒီဝေဒနာလဲနှုတ်ဖတ်နှုတ်လိုက်လို့ပေါ့ပြီးတော့အေးပြီးတော့အဲဒီဒီလိုလိုခေါင်းခေါင်း ဟိုလက်ခွင်းမြင်ထဲမှာွားနေတဲ့ခါကျတော့ပြီးမှတဲ့ညုံလေးအောက်ကြီးကိုဝင်လိုက်ရတယ်ဆိုတော့အေးဒီချွေးပါချောက်ပြီးတော့အေးပြီးတော့အော်ပြီးချမ်းသာတယ်အဲ့ဒါမျိုးခံစားရတယ်ဗျာအဲ့ဒါဟိုဥပ္ပဒေဆရာတော်ကပ္ပထန်းဆရာတော်မေးတဲ့ခါကျတော့ဒီရောတော့အေးဆက်သူကကြီးတတ်တယ်ဒါပဲတတိတော်ဆောရဗျာဒါပေမဲ့ဒီခံစားရတဲ့အရာတော်ယခုချိန်ထိဘလို့မှမမေ့နိုင်ဘူးဗျာအဲ့ဒါ1965ခုဝါစုလာလာွယ် ဟုတ်ပါအဲအဲ့ညအဲ14ရက်နေ့ပြလောက်ပဲ14ရက်နေ့ည7နာရီပွဲချိန်ပါမှန်ပါဒါဆိုတော့သေးသေးချာချာကိုယ်တည်းဘလို့ပါမမေ့ဘူးဗျာမှန်ပါအဲဆရာဘုရားကြီးမှာအပြီးတော့အစ်စ်ခံတာပါဗျာဒီမမီးလေအရှင်ဘုရားဥပိ္ပေမိတ်မလုံးဝဘုရားတော်နာလေးဆောင်းပါလေမှန်ပါဗျာအဲဆိုရင်ဖက်မဖက်မမှန်ပါဗျာဘုရားတော်ကိုဘုရားဓမ္မကဒါသာပြောနိုင်တာမှန်ပါမှန်တယ်ကွဟုတ်တယ်ကွဒါကဘာကြီးဆိုရင် ညီရေရောဘုရားမှန်ပါရှိကိုရှင်ဘုရားတစ်သက်လုံးလုံးရှိဘယ်တော့မှတက်တော့ဘူးမှန်ပါဒါဘာဆိုတာသိခဲ့ရင်ပေါ့မှန်ပါဒါမို့ဆရာသမားများကဒါကဘာကွဲ့ညာကွဲ့ပြောလို့ပြောတာမရှိဘူးမှန်ပါဘုရားရှင်ရဲ့အရာလားမှန်ပါဘုရားဘုရားတကယ်တို့နေရန်တတိပဋ္ဌာန်နဲ့ရေးထားတာတော့လူမိုက်မှုရေးတာဘယ်သူမှဘုရားတော်လို့မရေးဘူးဘုရားတော်ကမိုက်လို့ရေးတာ ဒါပေမဲ့ကျွန်တော်ဘုရားဆုံးမတဲ့ဟာဒီလိုအိမ်မှာတော်တော်အားတက်တယ်ဗျာဟုတ်ကလားမှန်ပါအဲ့ဒီဖတ်ပြီးတဲ့ခါကျတော့အော်တပည့်တော်ကဘ누구မေးရရှောက်ရမှလည်းမသိအဲ့လိုဖြစ်တော့ဆရာတော်ဘုရားရေးတဲ့ဟာအဲ့ဒါလာဖတ်ပြီးတော့မသိတော့မှပြီးတာပေါ့တော်တော်လေးအားတက်တယ်ဆရာတော်အေးတွေ့ပြီးတော့ဟောပြီးမယ်ဆရာတော်တပည့်တော်အတွေ့မှန်လို့ရင်တော့ဆရာတော်သာဓုခေါ်ပါလေဒီလိုလေးမခေါ်တော့ပါဘူးဗျာဟောရင်ရှင်ဘုရားဒါမှန်ပြီးမှဖူးလို့ကို မတော်တော့တာပါဘုရားဟုတ်ဗျာဒီတော့အဲဒီတော့တောင်းဝင်ရတော့ဖက်ပြီးတော့လုပ်ဖို့ကြိုးစားဖို့ပဲဒါပဲရှိတာပဲဗျာဆရာသမားများကလည်းထိခဲ့ရင်ဒါဆက်အားထုတ်ဒါပဲခိုင်မှာပဲလေဆက်အားထုတ်တော့လေဒါပဲဘုရားပြီးတော့ရှင်ဘုရားများဒါကဟုတ်ပြီးမဟုတ်ပြီးလေဒီဆရာဘုရားတော်လေဒီဆရာတော်ဘုရားကြီးကတော့ခုနှစ်နှစ်စောင့်ကြည့်ပါလို့ မှတ်ချက်ချပါတယ်ဘုရားဒါလည်းရှင်ဘုရားများကြားဘူးပါတယ်ပဲဟုတ်နော်တမာတိကြောင့်ဖြစ်တာလည်းရှိတယ်တကယ်ဖြစ်တာလည်းရှိလေအဲတော်တော်လမ်းရှုပ်ပါတယ်ဘုရား သို့တော်ရှင်းတာတစ်ခုကတော့စိတ်ပြောင်းပါလိမ့်မယ်ဘုရားစိတ်မပြောင်းရင် မဟုတ်သေးဘူးဘုရားအရင်စိတ်နဲ့အခုစိတ်ကိုရှင်းကြည့်လိုက်ဘုရားဟုတ်နော်အရင်တော့ငါဘုရားတို့လာခဲ့တဲ့စိတ်အခုလက်ရှိရှင်ဘုရား အဲလိုဖြစ်ပြီးနောက်မှဖြစ်တဲ့မတူဘူးဘုရားဘုရားတပြောတို့စာတွေကတော့ဘာတော့မှောက်ထားသောအိုးလှန်ပြီးတကယ်သို့ဟင်မျက်စိလဲနေသူမျက်စိလဲပြေတကယ်သို့စာကပေးထားတာလေဟုတ်နော်စိတ်ချင်းမတူကြပါဗျာအာယုတခုကိုခံစားတဲ့နေရာဘုရားတပည့်တော်တို့အရင်တုန်းကအမြင်နဲ့အခုရှင်ဘုရားတို့ဒီနေရာကဒီဘက်ရောက်တဲ့အမြင်မတူကြပါဗျာ ဟင်မတူပါဖေရပြီးတော့ယရနာသုံးပါးပေါ်မှာအရင်တုန်းကထားတဲ့အာယုံမျိုးနဲ့အခုအာယုံနဲ့မတူကြတော့ပါဖေရဟုတ်နော်ဟင်ပြီးတော့ပုဂ္ဂိုလ်နဲ့တန်ခါကွဲပါလိမ့်မယ်ဖေရဟုတ်နော်ဟင်သာမဏေလေးကစပြီးတန်ခါချင်းနဲ့ရှိခိုးချင်းနဲ့စိတ်တော်ပေါ်တတ်ပါတယ်ဖေရဒါကအဝိသပတာရဟုဖေရဟုတ်ပါ ဟုတ်နော်အဲ့ဒါကကိုကိုယ်တိုင်သိအပ်တဲ့တရားတွေနော်မှန်ပါဗျာသိပါတယ်ဗျာဟင်မှန်ပါဗျာအဲမှားတယ်မှန်တယ်ရှင်ဘုရားမှတ်ချက်ယူမနေနဲ့မှန်ပါယူနေတော့လေဒါမှန်တယ်ကွဲလို့မပြောအပ်တဲ့ကိစ္စမှန်ပါဗျာတောင်းမလေဒီဆရာတော်ဘုရားကြီးကမှန်တယ်ဆိုဒါရုသာခေါ်လိုက်ဟေ့ဘာဟဲညာဟဲမပြောနဲ့ဟေ့ဆိုမှန်ပါဗျာဟေ့လေဒီကလည်းအဲ့လိုမှားထားတာပဲလေမှန်ပါဗျာဟေ့မှားဘုရားရှေ့ဆက်လေဒါပဲနော်ရှင်ဘုရား မှန်ပါဗျာရှုွက်တဲ့ဒီဟာပဲရှုရမှာမှန်ပါဟုတ်နော်ရှုွက်တဲ့ဒါပဲရှုရမှာဗျာပြီးတော့ဒီမှာတော့ဟိုယုတ်ကမဏဘောဗျာဓကမဏဝါရောတွုံးမှုသဘောကိုသိအောင်အဲအဲ့ဒီကနေစပြီးရှုခိုင်းတော့ဗျာမတူဘူးအတူတူပါပဲဗျာဓမ္မဝါကြီးဆရာတော်ကြီးဟိုဟာသူဆရာတော်ကြီးရတော့စာပေပရိယတိကျွမ်းကျင်တော့လက္ခဏာရတပိစုကတံပရဒံဆိုပြီးတော့ဖွဲ့ပြီးတော့တူတူပါပဲဗျာတူတူပါပဲဗျာ သူကနူညံ့တဲ့ရုပ်ရှူရမှာကိုမှန်ပါဘုရားတပည့်တော်တို့ဇေယိုက်နဲ့ပြောရင်တော့ပညာဇေယိုက်ကြီးသူများပြီးတဲ့ကမ္မထာနေပါဘုရားမှန်ပါဒါတို့မနတိခါရကလေမှန်ပါဗျာဟင်မှန်ပါသူကနူညံ့တဲ့ဟာကိုဘုရားတို့ဒီဗမာပုဂ္ဂိုလ်ကတော့နှခေါင်းနဲ့လေးနဲ့တိုက်ထားဒီရုပ်ပေါ်ထိုင်ရှူရမှာပေါ့ဆင်ဘုရားတို့ကလေရုပ်ပေါ်ထိုင်ရှုဒါပဲပွားမှာပါပဲဟုတ်နော်အဲဒီလေရုပ်ဖြစ်ဖြစ်လူရုပ်ဖြစ်ဖြစ် အဲ့ဒီရုပ်ပေါ်မှာပဲခန္ဓာ၅ပါးရှိမှာဟုတ်ဗျာဟုတ်နော်အဲဆက်ရှူတော့လေဒီဝါရောရှူရင်လဲဝါရောရဲ့ဖြစ်ပြပေါ်ဗျာလှုပ်ရှားမှုနဲ့ဖြစ်ပြအတူတူပေါ်ဘူးလားဗျာအတူပါဗျာဟင်အဲ့ဒီမှာညာစိတ်တက်တော့သူလဲအဲပြောင်းမှာပေါ်ဗျာဝါရောလဲခန္ဓာတွေကဖြစ်တဲ့ဓာလီပါတွေကတခုပါဝင်ဟုတ်ဗျာသူလဲစိတ်ပြောင်းတယ်လို့သူလိုက်ပြောင်းနေရမှာလေဟင်စိတ်ပြောင်းတော့သူလိုက်ပြောင်းမှာပြီးတော့ အဲစိတ်ကလည်းသွေးပြောင်းတော့လိုက်ပြောင်းတာလေဒါမှမဟုတ်ခန္ဓာကိုယ်လည်းမတူဘူးဖေရဟုတ်နော်ဒါပဲရှိရမှာဖေရဆက်ရှိဖေရဒါတဲ့ခြေဆက်လည်းဒါပဲဖေရဟင်ဟိုတခြားရောက်လို့တမျိုးမရှိကြတော့ပါဖေရဒါပဲဆက်ရှိနေဒါနဲ့ပဲလမ်းဆုံးမှာပါဖေရလမ်းဆုံးနဲ့မဆုံးနဲ့ဆိုတာလည်းရှင်ဖေရကိုယ်စိတ်ကိုမေးကြည့်လိုက်ပေါ့ဖေရ ဟင်နန်းတကွက်ရောက်တာမရောက်တာလဲအရှင်ဘုရားစိတ်ကိုစိတ်ကိုမေးကြည့်လိုက်ဘုရားဟုတ်နော်ဟင်လမ်းပေါ်ရောက်တယ်မရောက်ဘူးဆိုတာလဲကိုယ်စိတ်မေးကြည့်လိုက်ဘုရားစိတ်မေးကြည့်အပြီးဆုံးတင်ပါဟုတ်နော်စိတ်ကြောင်းရင်ကြောင်းညာအတိကြောင်းလို့ကမှတ်လိုက်တော့ဘုရားဟိုပြီးတော့စိတ်ငြိမ်တဲ့နေရာကိုရှာနေတယ်ဘုရားဟုတ်ကလားမှန်ပါဗျာစိတ်ငြိမ်တာကမာမမရှိဘူးဗျာ အဲဘုရားတပည့်တော်တို့လည်းဖိတ်ငင်ရာရှာလို့ခုရှုပ်ခံရတာမှန်ပါဖိတ်ငင်ရာရှာလေးရှုပ်ခံရလေပဲဝိဘူးဆရာတော်ဘုရားကြီးလည်းအများအားပြောတာပဲပြည်ရာလည်းမြေမရှိတော့ပါဘူးပြဆိုတာဟင်ကိုကဖိတ်ငင်ဖို့ပဲလူအပ်ပါတယ်ဘုရားစိတ်ဖိတ်ငင်လို့ရှင်ဘုရားတို့ကလည်းပြောရင်တော့ဘောဘုရား ဥပရိဝိဝေကခေါ်မှာပေါ့ဟုတ်နော်ကာယဝိဝေက ကိုစိတ်ငြိမ်မှုစိတ်ဓာဝေဝေကစိတ်စိတ်ငြိမ်မှုဥပရိဝေဝေကဥပရိဆိုဆိုရဲနိဗ္ဗာန်စိတ်စိတ်ငြိမ်မှုရှိဘူးလားဗျာရှိပါတယ်ရှိတဲ့ထဲမှာ အပြင်ကတော့ဖြင့်တောရောက်တော်လေတောကောင်းနေနဲ့ရှုပ်ထားပါပဲဗျာမှန်ပါဒီဘုရားတို့ဒီတော့ကြတော့ဒေါ်တွေမဟုတ်ပေါင်းလူရောဂုံလုံးမဟုတ်ဆိုရောအဲတိကူမဏီရာရောအကုန်ရှုပ်ခံရတာဗျာဟင် အဲဂိတ်ကြီးပိတ်ထားတော့ခြံကျော်ဝင်လာပြီးတကားထူတာပါပြီဖေရခံရတာရောက်ကြဲကလေဟင်ဟင်ရှင်းခြင်းလုံးလို့လောက်ထားဖေရလိုအပ်တာတော့ကိုယ်စိတ်ကိုထိမ့်ငိမ်ဖို့အထူးလိုအပ်ပါတယ်ဖေရကိုယ်စိတ်ကထိမ့်ငိမ်နေခဲ့ရင်တရားတဲ့နေလဲတရားပဲဖေရမှန်ပါတယ်ဟင်ကိုယ်စိတ်ကမထိမ့်ငိမ်ရင်တော့တယောက်တည်းနေလဲတရားပဲဖေရဟင် ဟင်အဲ့တော့လူစိတ်ငြိမ်မှုတောတောင်စိတ်ငြိမ်မှုတဲ့စိတ်စိတ်ငြိမ်မှုကိုဦးစားပေးပါဖရာဟုတ်နော်ဟင်စိတ်စိတ်ငြိမ်မှုအရေးကြီးဆုံးပဲမှန်ပါတယ်ဗျာဒီအဲ့လိုမလုံးနိုင်နေတာတတိယရဲ့အားနဲ့ချက်ပေါ့ဗျာဟုတ်ကလားအဲလို့တော့တခြားတရားသမားပါလို့ဒီခံစားတဲ့အဲဒီလိုလိုယောဂီယဟန်နေပေါ့ဗျာအဲကာမဘောဂီတွေနဲ့ပြောပြောတဲ့အခါကျတော့ပြည့်ပြည့်စုံတဲ့မကင်းတဲ့စကားတွေပြောဒါတွေက ဒီလိုအာယုံ၆ပါးကမှလည်းဒီနာဆိုတာကသူကအများတိုင်းပွက်နေတော့ဗျာဒါလာတိုက်တော့အဲ့ဒီဟာကိုမထားနိုင်တာဒါတတိတော်ရဲ့ဉာဏ်သိချက်ပေါ့ဗျာမှန်ပါဘူးတတိတော်အဲ့ဒီမှာနှလုံးသွင်းပါလေဗျာရှာတယ်ဗျာအဲ့ဒီလိုမှန်ပါဗျာရှိတာမှာပါပဲဒီလားနော်အဲရှိမှာပါပဲတရားပညာသွားသွားလေအဲ့ဒါကိုရှင်ဘုရားက ကမ္မထမ်းစစ်တဲ့ဆရာလို့မှတ်ပါဗျာမှန်ပါဗျာအရှင်ဘုရားလူသေးတယ်ဆိုတာသူကလာပြီးစစ်ပေးနေတာမဟုတ်ဘူးလားမှန်ပါတယ်ဗျာဟင်မှန်ပါတယ်အဲ့ဒါကမ္မထမ်းဆရာဗျာလာစစ်ပေးနေတာရှင်ဘုရားလူသေးတယ်လူသေးတယ်မှန်ပါဗျာဟင်မခံနိုင်သေးတာလူသေးလို့မဟုတ်ဘူးလားမှန်ပါတယ်ဟုတ်တယ်နော်မှန်တယ်တွေးမှာပါဗျာသိခံရမှာလေမှန်ပါဟင်သူကတော့လေနဲ့လာတာဟွာရောအနန်းနေမှာပါဗျာမှန်ပါ ဘုရားတပည့်တော်တို့ကဘာဟဲညာဟဲဆိုတာကအာယုံပြုမှဖြစ်သွားတာဟုတ်ဘုရားဟင်ဟင်အပြင်းသွားလည်းသိမထူကြပါဘုရားပြီးတော့ရှင်ဘုရားဥပိ္ပဇနာနေတော့တစ်ပင်အောင်နေရတဲ့အတွက်အရေးလုံးပါတယ်ဘုရားအပြင်းရောက်တော့နေဘူးတဲ့ထွက်ရသလိုအရေးမရှိဘူးဘုရားဟင်ရှိသမျှဓာန်ပူခံရမှာနော်တို့လှိမ့်ပိမ့်ပြီးခံရမှာအမျိုးမျိုးခံရမှာဘုရားတပည့်တော်များ 30တဝါလောက်ကျော်သွားပါပြီဖေဟာတော်ထဲမှာနေရာတိုင်းမှာအမျိုးစုံနဲ့တွေ့ကြရတာပါဖေဟာဟုတ်ဖေဟာအမျိုးစုံနဲ့တွေ့ရတာပါဖေဟာအဲ့ဒီတွေ့တဲ့တဲမှာမုံသူနဲ့တွေ့တာနည်းပါတယ်ဖေဟာချစ်သူနဲ့တွေ့တာများပါတယ်ဖေဟာဟင်ဟင်ဖေဟာတို့တရားအထုတ်သူဟာမုံသူကမိတ်ဆွေဖြစ်နေပါတယ်ဖေဟာချစ်သူဟာယံသူဖြစ်နေပါတယ်ဖေဟာဟုတ်နော်ဟင် ကျွာရဲနဲ့ပြောင်းပြန်တော့မှန်ပါဗျာဟင်မုံသူကဖရာတို့နာလာမမလာတာဖရာမုံနာဘူးဖရာဟင်ဖရာတို့တို့ပေါ်အမြင်မကြည်လို့ပြောရင်လည်းသူတို့ချင်းချင်းပြင်ကွယ်ရာပြောမှာရှေ့လာမပြောဘူးအဲရှေ့သူတွေကသာတယောက်ပြီးတယောက်တတုပ်ပြီးတတုပ်လာတာဗျာဟင်ဒီဘသူမုံသူကြောက်မှာလားရှေ့သူကြောက်မှာလားရှေ့သူကြောက်ဟုတ်ကလားဒီကဒုက္ခပေးရဟုတ်ကလားဗျာဟုတ်ပါဗျာ ဟင်ဟင်အဲ့ဒီလိုလားသူချစ်သူအကြောင်းဖရာကောင်းဆုံးဖရာတပည့်တော်တို့တို့တွေးလေးတွေးထားရှိတယ်ငါမိတ်ဆွေကမွတ်စလင်နဲ့ခရစ်ယာန်ငါရန်သူကဗုဒ္ဓဘာသာဆိုဟင်မွတ်စလင်နဲ့ခရစ်ယာန်ကလာလို့လားဗျာမလာပါဘူးကြာဒုက္ခလာမှုကြီးပါဟုတ်ကလားဒုက္ခလာပေးတာဘယ်သူတွေတော့ မပေးပါဘူးဗျာဟိုဒုက္ခလာပေးတာတွေကဘယ်သူတွေတော့ဆိုအဲဒီကတော့ဘုရားဘာသာတွေတရားပါဟုတ်ကဲ့ဒီခန္ဓာလည်းဘုရားဘာသာတွေပါဟိုဒီခန္ဓာတာတွေဗျာကဲဟုတ်ကဲ့လားအစ်ကတော့မလားမလုပ်ပါဘူးဗျာအမိခန္ဓာတော့ဟုတ်ကလားတခါကြီးတို့ပါသင်ပါအေးအမိခန္ဓာဘုရားဘာသာတွေတဲ့အမေရှိကုန်ပြီဟုတ်ကလားအေးဟိုဒါက သူတို့အပြည့်လဲပါတယ်ဘုရားတပည့်တော်များအပြည့်လဲပါတာကိုမှန်ပါတယ်ဟိုဘုရားတော်ပြောနေကြနဲ့ပြောရင်တော့ဟိုဇင်းကြိုက်တော်လုံးကသူ့နာမည်ဖိုးထွန်းဆိုလားအဲဖေသမာဖိုးထွန်းဖေရှင်လုံးကဟိုကချီဒီကချီအဲငွေနဲ့ချီရရတာလဲပါတယ်ပြီးတော့ဘုရားတပည့်တော်တို့ စားစရာမရှိတော့ချီထားတာလည်းပါတယ်တရက်တော့ဖိုးထုံဖဲနိုင်တာတညာလုံးတဝိုင်းလုံးကပိုက်စာသူ့စီကြီးတယ်ပစိုးနဲ့ထုတ်ပြီးသွားရတယ်ဖိုးထုံဖဲနိုင်တယ်ကြာတော့ဇင်းကြိုက်တရွာလုံးကအကျွေးလိုက်တောင်းတာဗျာဟိဟိုကလည်းငါစီက300လေးဟိုက900ဟိကိုယ်တိုင်မသွားနိုင်သူကဟိုကသက်ဘိန်းနဲ့ဖိုးထုံတော့အနံခံလိုက်သူ နောက်ကလိုက်ပြီးတော့ဟေးငါအတွက်လည်းတောင်းဝေစမ်းပါဟေးငါအတွက်ကဘလောက်ဟေးနေလူကြုံပါလဲပါသေးဖေဟာဆက်ဘိန်းနေလဲရှူရှူနဲ့ဖေဟာဟဲ့ဒါသူယူထားလို့တောင်းတာဖေဖိုးထုံးတာမယူမတောင်းဘူးနော်မှန်ပါဗျာဟင်အဲ့တော့ကျွေးလိုက်လိုက်တောင်းသူအပြည့်လားဖိုးထုံးအပြည့်လားဘုရားအပြည့်ပါဟုတ်ကဲ့သူတို့ကတော့ကြွေးရှိလိုက်တောင်းမှာပဲဗျာရင်ဘုရားပြေးလဲလိုက်တောင်းမှာပဲဗျာ ဟင်အကျွေးရှိရင်တော့ဘေးရမှာပေါ့ဗျာဟင်ဟင်ပါရမီဖြည့်တော့ကငယ်ပဋ္ဌာန်း24ပစ္စည်းတစ်ခုနဲ့အကြည့်ပြုထားတာတွေရှိဦးမှာ哦မှန်ပါဗျာဟင်ရှိနိုင်မူလားရှိနိုင်ပါဘူးဟုတ်နော်ဖိရနာအဓိကဓမ္မဥပမာမဲ့နာတိနာတိဟောဒုက္ခနာဒီပစ္စည်းလေးတွေသူကြည့်နေတယ်နားလာငါထားလိုက်ရင် သူ့အတွက်စိတ်နှောင့်ယှက်ဖြစ်နေမယ်အဲ့တော့ငါဒါလေးမလှူတော့ပါဘူးဆိုနာထီနဲ့ကြည်ဘူးပြူတာနာထီနဲ့မပြူတာမဟုတ်ဘူးနော်ဟင်ပြီးတော့အာဝိကတလာဖေမှန်ပါပဲဟင်ဟုတ်နော်ဝိကတလာဖေဝိကတကကင်းတာလေဟင်အနိဟင်အဝိကတကကင်းကင်းနေခြင်းဖြင့်သူ့အလုံးမပြတ်ဘူးပေါ့ဒီစေရနာလေးနဲ့ကင်းကင်းနေလိုက်ရင်လည်း ဝိကတာနေတိဟုတ်နော်ပဋ္ဌာန်းထဲမှာလေစေရနာအဓိကမဟုတ်ဘူးလားဗျာဟုတ်နော်ပြီးတော့ဝိပယုတ်တာလားဗျာမှန်ပါဗျာဟင်အတူလားမနေပဲနဲ့လေမှန်ပါဟင်ဟင်သူနဲ့လာပြီးတော့အတူမနေပဲနဲ့အဝေးကနေပြီးတော့ဟောသူငါသူနာသွားပြီးဘုဒ္ဓကတိလုံနေရင်သူ့လုံပြက်ပြီးလိမ့်မယ်ဟဲ့ဆိုအဲလိုလဲပြုထားတာတွေရှိသေးတာပဲပဋ္ဌာန်း24ပြီးပြီးတယ်မှာလေဟုတ်နော် ရှိကြမှာပဲဗျအဲဒီကိုစပြီးပါရမီထူထောင်ချိန်ကနေပြီးခုချိန်ထိအဲ့ဒါလိုမိမိပေါ်ကောင်းစီရနာနဲ့ပြုစုထားတာဒီဟာကိုပွင့်တော့တောင်းမှာပေါ့ဗျာသူတို့နဲ့မှဂေးမင်းနဲ့သူတို့ကြွေသူတို့စီယာကြွေယူပြီးလှုပ်ထားတာမဟုတ်ဘူးလားဟင်ဂေးမမလားဗျာဟင်ဂေးမဟုတ် အေးဗျမကင်းဘူးဟင်အဲမကင်းကြဘူးရာအဲတော့သူတို့ကတောင်းမှာပေါ့ဗျာကိုကပေးတတ်ဖို့လိုအပ်ပါတယ်ဝေဘူးလိုတတ္တိရှိဖို့လိုအပ်တယ်ဘုရားတပည့်တော်ကဝေဘူးလိုတတ္တိမရှိဘူးမိဘကမွေးကြတဲ့ကပါလာတာကအာနာစိတ်ဖရာတရားအထုတ်ပြီးမှထပြီးလက်ထက်ဘွားကသနာစိတ်ဖရာ အဝေးကလာတော့ဩဒုက္ခများဒီလောက်ကြီးအဝေးကလာတာနာဒီလောက်ကလေးမှမပြောမဆိုရင်မတင်ဘူးဟဲ့ဟင်အဝေးကလာမှန်းသိလေပို့ပြီးတော့သူတို့ဘောတနာရလေကိုဟုတ်နော်အဲအရင်ကမွေးကလေးကပါတဲ့အာနာစိတ်ထဲမှာတနာသိကထဲလိုက်တော့ဘုရားတပည့်တော်များချင်းပြက်ကြောဘုရားဟုတ်နော်ဟင် အေးကိုလိုရမယ်လို့ကလေးမလိုရဘူးပေါ့တခါတည်းနဲ့နှလုံးလည်းမလုံးတတ်ဘူးပေါ့ဟုတ်နော်အေးဝေဘူးဆရာတော်ဘုရားကတော့ပြတ်တယ်ဘုရားသူပွင့်ကာသသူ့မှာလည်းပဲဘုရားတပည့်တော်များလို့ဖိုးထုံးလို့သူလည်းပြေးခဲ့တာပဲနော်ပြေးတာပဲပြေးရင်ပြေးရင်လည်းလိုက်လဲလိုက်တာပဲနောက်ဆုံးဝေဘူးကြမှာသူကဘုတ်ထိုင်ထိုင်ပြီးခံတော့တာလေ ဟင်အာထုတ်တာကလည်းဘလောက်တိအာထုတ်တုံဆိုသွေးဝန်းနေတောင်သွားဆိုအဲ့ဒီမှာဖရာတပည့်တော်တို့မင်းဘူးတို့ဘယ်တို့အကုန်လုံးရောက်တာပေါ့ဖရာနောက်ဆုံးအဲအိမ်မဲရတနေရာသွားမလို့ယထာစီတော့ဒါစီဘူတာလည်းရောက်ရောဘုံကြီးဆုပ်ဆုပ်ချာချာကြီးတပါးရောက်လာပြီးအဲ့ဒီသူကနေမောင်ပစင်းမောင်ပစင်းဒူလာသွေးဝန်းပြောက်ချင်ရင် ဝေဘူးကရေဖြူတော့ကွဲ့ဓမလျှောတွင်းကိုခေါ်တဲ့အဲ့ဒါတော့လို့ပြောသူကလည်းယုံကြည်တော့သူပြောတဲ့အတိုင်းအဲ့ဒီသွားတာလေအဲအဲ့ဒီမှာဆရာတော်ဘုရားကြီးမင်းရှိသွားတာငါတတိယဆင်မှာတော်တော်ကြာသွားတယ်လို့မင်းရှိတာတတိယဆင်ကနေထက်ကိုမတက်နိုင်ဘူးပေါ့ဘုရားဟုတ်နော်အတိခံလုပ်ခဲ့ရတာဘုရားဟုတ်နော်အတိခံလုပ်ရတာပါဘုရားအဲ့ဒီမှာဝေဘူးဝေဘူးနဲ့ ကြောလာတော့ဘာလို့တုံဖရာလာပြီးနီးခံခြင်းတွေပေါ်တယ်ဖရာနီးခံခြင်းသူမှုဖရာတပြီတော်များလူအဲဂူပြီးရင်ပြီးလုံမပေးဘူးဖရာသူ့လုံပြတ်မခံဘူးဖရာဟောတယ်လို့ရှူဟောတယ်လို့ရှိုက်ထူလာလျှောက်ပြီးပြီမှန်ပါဟင်တရားစီချင်းမေးခြင်းလည်းမရှိဘူးနီးပဲပြီးလိုက်တယ်ကျန်နာကကိုယ်တရားကိုဝရိယနဲ့ကိုလောအောင်ပါလေဟုတ်တယ်နော်နီးပဲပြီးလိုက်တယ် ထူလာဆောင်လေမထူဆောင်နဲ့လေအဲဝိဘူးကပြတ်တယ်ရှင်ဘုရားပြီးတော့ပရိတ်တာကြီးထောင်လာလာတောင်းလာလာ9မိနစ်တည်းမပူဘူးဘုရားတရားဟောချိန်မှာတနာရီလောက်ဟောတာလေခုလိုအတွေ့ခံတာကို9မိနစ်တည်းအပူမခံဘူးတို့ဒုက္ခတုံကတော့ဝင်ကြုံဦးနူတို့ဘသူတို့ပေါ့ဗျာဦးနူတို့လာရင်တော့တမျိုးလို့ထင်တာဟုတ်ဘူးဗျာ9မိနစ်ပဲဟင်ပြီးတော့ တရားမဟောဘူးဗျဟောလို့တရားသိတာမှမဟုတ်တာတတိပဲပေးလိုက်တာတို့လူတာကတတိမဟုတ်ဘူးလားတို့ကတတိမရတာတတိမရှိတာထင်တယ်ဟင်တတိမရှိတာမရတာအဲ့ဒီတတိမရတော့ဝေဘူးကတတိပဲပေးတာဗျတရားပဲတော့မှမဟောဘူးတို့လူဟုတ်ဗျာဟင်စာရင်လည်းရပါတယ်ဗျသွားရင်လည်းရပါတယ်ဗျ ဟောဒီတတိလေးသာဆောင်ထားဗျလေထွန်းရင်ကောဗျာသမင်းချေရင်ကောဗျာဒီတတိလေးသာဆောင်ထားဗျအလုတ်လုံရင်ကောဗျာဒီတတိလေးဆောင်ထားဗျဟောတတိလေးသာဆောင်ထားပြီးပါရောဗျာကဲချမ်းသာသလိုနေဆိုပြတာဗျတတိပဲပေးရမှာလေတရားကတော့ကိုယ်တိုင်အားထုတ်မှတွေ့မှာကြီးသူဟောလို့ရမှာမဟုတ်ဖ ೇನೆ ဟင် အဲ့တော့ဒီတရားကတော့ဘာလို့ဒီတတိနဲ့ပေါ်ထိုးရမှာမဟုတ်ဘူးလားအဲ့တော့လူတာတတိကိုဗျာဟုတ်နော်အင်းအရှင်ဘုရားကအဲ့ဒါလောက်ပြရဲသလားပြရဲမှရမှာဟုတ်ဗျာပြရဲမှရမှာဘုရားတော်ကမပြလို့အဲ့လိုဖြစ်တာဟုတ်ကလားဟုတ်ကလားပြပြကလားကျိုးစားပါ တဲ့မပြလို့ကတော့တော့သွားပူရှုံမှာဟုတ်နော်မြို့ပေါ်နေတာကသူနဲ့သူဟာကူဟာနဲ့ဟိုဘသူကဘာမှထီးထီးမရှိဘူးထီးထီးမမြင်ရဘူးလေအများနဲ့ရောနေမှာကိုတော့ကြတော့ထီးထီးကြီးမှာဗျာလူတိုင်းမြင်တာဗျာကြားရာကလာပါဗျာကဲပဲနေတော့ ထပ်ပြေးရအောင်ဘုရုံပြေးတယ်လို့ထပ်ပြေးရအောင်ဘုရုံပြေးတယ်ဆိုပါဗျာမှန်ပါဘုရားတော်များကိုစီ32နှစ်ကိုနဲတာမှလို့ပြေးခဲ့ရတာပါချလဲပြီးလေဟုတ်နော်အဲတော့ဘာလို့လို့တတိပါပဲဟင်သူဘာတော့ဓာတွေကဘာလို့လာတာတော့ဟင်ဟင်ဒီဂျာဘောဘာတော့အခွင့်အရေးလူချင်းလို့လာတော့မှတွေ့ရောဟင် သူညာနဲ့လာဖူပါတော့လားဘာလို့ဘာလို့လာတာတို့ဟောမလိုက်ခင်နဲ့ပေါ့မစုံဘူးဟာဘယ်လိုမှရောက်ချင်လုံးလို့ဘာလို့ကိုရောက်ချင်ပါတော့ဟင်အဲရောက်တော့တွေးတွေးတော့ဘိုးလုံးနာရှိတာဟင်ဟင်မတွေးပဲနေတော့မလုံးတော့ဘူးဗျဟင်အဲမတွေးပဲနေတော့မလုံးတော့ဘူးဗျဟင်ပြီးတော့တို့ပြောနေကြတို့ဖူးရင်ရင်ဖရာကန်းကဖူးဆိုတာပြောပြီးသားပဲဟုတ်ဟုတ်တော့ ဟင်တန်ခါဖူးရင်ဘုရားကံကဖူးလို့ရတာပဲဘုန်းကြီးဖူးခြင်းလို့ဘုန်းကြီးကြည့်ခြင်းလို့ဒီထီလာရတာဟုတ်တော့ခြင်းဗျာဟင်တန်ခါဖူးခြင်းဘုရားကံကတင်ပြီးတယ်ဘုန်းကြီးကြည့်ခြင်းလို့ဟောဒီထီလာရတာဟုတ်တော့ဟင်ဟုတ်တော့ဒီဘုန်းကြီးကြည့်ခြင်းလို့ဟောဒီထီလာရတာဗျာတန်ခါဖူးခြင်းဘုရားကံကပြီးတယ်ဟုတ်တော့တန်ခါဆိုတာညာပြောတာကိုပုပ်ကူပြောတာမှမဟုတ်ဖ ೇನೆ ဟုတ်နော် သုပတိပါဏဝုသုပတိပါဏဒါရှင်ဘုရားတို့ညံစကားတွေမဟုတ်ဘူးလားဗျာမှန်ပါဗျာဟင်ဆရာတို့ဘာနဲ့ဘုရားမာတော့ကိုကိုယ်တိုင်ညာရှိမှတွေ့ပါလေဓမ္မပတ္တိသောမပတ္တိဘုရားဟောပဲဖေတရားမြင်မှငါမြင်မယ်ဟုတ်နော်တရားမမြင်ရင်ရှင်တော်ဂေါရမပဲတွေ့မှာပေါ့ဘုရားစီတိပဲတွေ့လိမ့်မတော့ဟင်တရားမြင်မှရှင်တော်ဂေါရမပုဂ္ဂိုလ်အားတဘောကျော်၍ ဖရာဆိုတဲ့သစ္စာလေးပါးသိတဲ့ဉာဏ်ကိုသွားတွေးမှာပေါ့ဟုတ်တယ်နော်ရှင်ဘုရားဟင်ဓမ္မပတ္တိသောမပတ္တိအဲ့ဒါတို့ဝကလီတို့ဖရာကိုပုဂ္ဂိုလ်ရေးအချင်းယူတန်တဲ့ပုဂ္ဂိုလ်တွေလေဌာနတို့အဲ့ဒါကတို့ဝကလီတို့ဌာနတို့ကဖရာပေါ်ကိုပုဂ္ဂိုလ်ရေးနဲ့ကြီးညိုတာဖရာဟောတဲ့တရားကိုအာမထုတ်ဘူးဟုတ်ဗျာအဲ့ဒီမှာပြောတာ မင်းငါနာနီးနေပြီမဲ့ငါခိုင်းတဲ့အတိုင်းအာမထုတ်ရင်စက်ကြဝလာဝေးပြီညာချင်းနော်မှန်ပါပါပုဂ္ဂိုလ်ကတော့နီးနီးလေးနေမှာပေါ့ဝက်ကလေးနဲ့ဘုရားအဲကွာလာနှစ်တောင်တော်လောက်နေမှာပေါ့ပုဂ္ဂိုလ်ကြီးကတော့လေသူ့တော်ညာချင်းကြတော့ညာကြီးအကြောက်လာတော့ကွာမှာနော်အဲ့ဒါပြောတာဗျအဲ့တော့ဘုရားဆိုတာငါမဟုတ်ဘူးလို့ ဟိုလိုဒီပုဂ္ဂိုလ်ဝန်ခံနေတဲ့သဘောတင်နော်မှန်ပါဘုရားဆိုတာညံပဲဟေ့လို့ပြောတာနဲ့အတူတူတင်နော်မှန်ပါဟင်ဗုဒ္ဓသစ္စာလေးပါးသိတာတို့ဒီယုတ်ခန္ဓာကတော့အဲ့ဒီသစ္စာလေးပါးကိန်းအောင်တဲ့သမ္မုဒ္ဒညာကိန်းအောင်တဲ့ကြောင်းတော်နဲ့တူမှာပါပဲဟင်မကင်းရမကင်းကြောင်းဖြစ်နေဘုရားလို့အမိခံဟိုသမုတ်ကြတာဟိုတကယ်ဘုရားတော်သမ္မုဒ္ဒညာငိုးရဟင်အဲ့တော့ ငါခိုင်းတဲ့အတိုင်းအားထုတ်ခဲ့ရင်တော့မင်းစိတ်ကြဝလာဝေးခြင်းဝေးပါစီกว่าငါနဲ့အနီးနီးလေးတွေညာဟုတ်နော်ညံရင်းပြောတာတယ်နော်ဟုတ်နော်အဲ့တော့သူကဗုဒ္ဓဘာသာကတပိန်လိမ့်နေဟဲ့အဖွားပူဆိုးမတင်တပိန်လိမ့်နေဟင်းတပိန်နဲ့လိမ့်မှာပါဗျာ တရားဘက်သာအာကောင်းတာပညာမရှိဘူးနော်ဟုတ်နော်ဟင်မှန်ပါတယ်ဗျာဟင်တရားဘက်ကတော့တို့ဗုဒ္ဓဘာသာတော့အာကောင်းတာရှိမရှိတို့တော့ပညာမရှိဘူးတို့ပညာအားမဲပါတယ်ဟုတ်တယ်တပိန်းလေးကြီးပေါ်ပြဟုတ်နော်တရားအဖွင့်ပါတော့တပိန်းလေးကြီးပေါ်ဘယ်လိုဖြစ်ပါတော့ပေကံကနီးနေပြီဟင် နင်းဒီကကနင်းနေပြီအနည်းအောင်လို့ရှင်များကြီးကိုလာရပြီပူရောတော့အဲဒီကပြမပူနီးပါဟင်ဒီကမမမတော့မနီးဘူးလေပြောအမခါလာတာဒီကရောင်းတယ်အကျိုးစားနေရမှာပါပုံမအေးဘာလို့ဘလာမတော့ဒီရနာဟောပါဗျာနော်ဟိုတော့သူသူဦးသိမ်းမသူဦးသိမ်းမသူများခေါ်ခြင်းခေါ်ခင်ဗျားတော့မခေါ်ခဲ့နဲ့တော့နောက်ဆုံးဖူးခါမှာ ဟင်အဲဒေါက်တာရေရေကြီးထားအဖွားဘူးခဏမှမိရမို့လားဟင်မှန်မှန်မှန်လိုင်းခေါ်နေတော့အညာတင်ပေးနေဟုတ်ဗျာမှန်ပါဟင်ဓမ္မပါတတိတော်မှပါတတိပြောတာပဲလေအဲ့တော့တို့ကတရားအားကောင်းသူတရားနဲ့ပညာဒါကရှင်ဘုရားတို့စာတိစာတိတမာရီနဲ့ဝရိယဘူရီတပည့်မဟုတ်ဘူး ဟုတ်နော်ဘိုလ်လို့ခေါ်မှာတာတာဗလံဝရိယဗလံဒါရှင်ဘုရားတို့ကြက်မှန်နေကြတာဒီပဲဟုတ်နော်တမာရီဗလံပညာဗလံနဲ့လေဟင်သူတို့ကဘူရီဘူရီဆိုတော့တဦးနဲ့တဦးအမိတ်မနာခံဘူးဟင်အနာမခံဘူးရှင်ဘုရားတို့အထက်အထက်ညာများတဲ့အထက်အထက်နန်းသိမ့်မဲ့အချိန်တိုက်ပွဲဝင်တဲ့အချိန်မှာဘူညီမတက်ပါတယ် ဟင်သူကတရားနဲ့ပညာကလည်းရှင်းပေါ်ရှင်းပဲတရားသာရှိ၍ပညာမရှိရင်မတက်ဘူးရှင်ဗျာပညာတော့ရှိတယ်တရားမရှိ မတက်ဘူးရှင်းတဲ့ချိန်ကတရားနဲ့ပညာကတို့နှစ်ဦးတွဲတက်မှရတာကိုကိုယ်ကသမာဓိနဲ့ဝရိယကလည်းဒီတိုင်းပဲနော်ဟင်ဒီတလောက်အဲသမာဓိကတီးရတာကိုရှင်ဘုရားရဲ့နော်ဝရိယကတီးတယ်တဲ့ဟာကိုနှောက်ကြည့်ရမှာနော် မနှောက်လို့ရင်အတီးပြတ်မှာပေါ့အတီးလို့ရင်နှောက်မရဘူးပေါ့ဘိုးနော်ဟင်လွယ်ပါမလားဗျာမလွယ်ဘူးဗျာဟင်ဘုရားတို့တောင်ကြီးကြားခဲ့တာတောင်ကြီးအိမ်အိမ်ယာလုံကြီးလို့ရမှာဗျာဟင်တောင်ကြီးမှာအဲတို့ဘာတို့ကြောက်တောင်နေရှိတာဗျာတို့လူမျိုးရှိတာမှမဟုတ်ဖ ೇನೆ ဟုတ်နော်အဲ့တော့မြေခွဲလူချင်းရင်ကြောက်တောင်ကိုမိုင်းခွဲရတာဗျာဟုတ်နော် မိုင်းခွဲရတာတည်းဗျမိုင်းခွဲတော့မိုင်းစာဒီစင်ရင်လည်းသူများအိမ်မိုးတွေကြာရောပေးရမှာအဲ့တော့မိုင်းလဲကွဲရလေအောင်စင်လဲမစင်အောင်ဘာလာဂုံကြီးလိုဘာကြီးလိုဟာကြီးနဲ့အုပ်ပြီးတော့ခွဲရတာတည်းဗျဟုတ်နော်ဟုတ်နော်ဒီအုပ်မရှိလို့ရှိရင်ဟိုကမိုင်းပေါက်လိုက်လို့ရှိရင်သူရှိရဲကြောင့်တို့ကြောင့်သားတွေကသူများအိမ်ဒီဘောဘာတွေလူတွေဘာတွေဒါတွေမထိခိုက်နိုင်ဘူးလားထိခိုက်နိုင်ပါအဲ့ဒါမထိခိုက်အောင် ဘေးကိုသင်မထွက်အောင်တမာရင်းနဲ့ဝရိယလည်းအဲ့တလောက်ခက်တယ်ဖေရဟင်တမာရီကဒီပေးရတာဖေရကျုပ်ဘက်ကိုဒီပေးရတယ်ဖေရဝရိယကဒီတယ်တဲ့ဟာကိုနှောက်ကြည့်ရတာဖေရဟင်အနှောင်မတရင်လည်းရှုခွဲပြက်သွားမှာပေါ့ရှုခွဲမပြက်အောင်ထိန်းတော့လဲအမနှောက်မပေးတဲ့အတွက်ဖြစ်ပျက်ကိုအသေးသေးမမြင်နိုင်ဘူးပေါ့ဟင်သူတို့ကလည်း အဲတမာရီနဲ့ဝရိယလည်းတွဲတရတာဗျဘယ်တော်မှညာတော်မှလေတတိကတော့အလေကဘုံကျုပ်ဖြစ်နေတရားမှာကိုတတိကတော့ဟိုဘက်လဲဝင်စားနေဒီဘက်လဲဝင်စားနေသူကအကြီးကဲကိုဟုတ်ဗျအဲ့တော့တရားနဲ့ပညာတွဲတရားမှာဗျတို့ဗုဒ္ဓဘာသာကတပိလိမ့်နေတရားတစ်ဖက်ဖက်ရှိတာဟင်ဟင်အဖွားဘူးရေတပိလိမ့်ပြောရမလားတစ်ဖက်ကမ်းပြောရမယ် ဟင်လက်ဝဲလေးစီပြောင်းပြန်မိတ်ပါဟင်အော်လို့မိတ်လို့ရှိမှမိတ်လို့ဖြစ်မှာပေါ့ပေါ့လားဟင်ဟင်သူကတော့တစ်ဖက်ကန်းကြီးထင်တာပဲတစ်ဖက်လိုက်ကြီးထင်တာပဲဟင်ဟင်သူကပညာမျက်စိမရှိဘူးဗျာတရားမျက်စိပဲတရားကဘာလို့တုံးသူကယုံမှုတောင်းသူတောင်းပဲကောင်းတာမကောင်းတာဆိုတာမဆိုတာသူများပဲနဲ့သူမဆိုင်ဘူးလေတရားကယုံမှုရပါ အဲ့ဒီအယုံလုံးနေရင်လေဗျာတို့လောကီစကားပြောကြပါသူရဲ့လင်းယုံတဲ့ပုဂ္ဂိုလ်လင်းကိုမရကဘယ်တော့မှမစားဘူးလင်းပါလုံနေလို့အပြင်သူဟာသူလင်းဘယ်တော့ဖောက်ပြန်နေနေယုံကြည်နေဘာမှမလုပ်ဘူးနော်ဟင်ယုံနေတာဟုတ်စားစုအောင်မလားစားစုပါဘူးအဲစားစုတော့ဘူးဗျဘာလုပ်လို့လင်းလောက်ထားသောကိုယ်ကောင်းမဲ့ယုံနာပဲတရားကလည်းအဲ့ဒါမျိုးသမစုတာဘူးယုံသူကသူ့တော်ကယုံဖို့ဟုတ်နော် ပညာကသတ်သူရတဲ့အမျိုးသူကလင်မယုံတဲ့အမျိုးဟင်နည်းနည်းလေးချိန်ကြတာတော့ရှင်ဘာလို့နောက်ကြတာတော့ဒီလာမဟုတ်ကလားဟင်ဟင်ဘိုင်ဆန်လေးနည်းနည်းယော့လာတာနဲ့ရှင်ဒီဘိုင်ဆန်ကဘာလို့ထားတော့လဲအဲဘာမှညာဘူးတင်လေဟင်ပညာကြီးသူကြတော့လေစသုနေတာတရားမဝင်နိုင်ဘူးဆန့်ကျင်ပဲနော်ဆန့်ကျင်ပဲနော်ဟုတ်နော်ဟင် ဆန်းကျင်ပဲဘူတွေဆိုတော့တူးကလွှမ်းမိုးထားရင်တူးကလည်းမခံဘူးနော်ဟင်ဟင်တူးကဘူတက်လုံးမတိုင်းဟိုဂျန်နဲ့ဘူဖြစ်နေကြကခံမှုနော်အဲ့ဒီကြားတဲ့ကဗျအဲ့တော့တို့ဗုဒ္ဓဘာသာကယုံယုံနဲ့ပြီးနေတာပညာလိုက်မတက်ဘူးဟုတ်နော်ဟုတ်နော်အဲ့တော့တို့ကဖះကတော့ပေးထားခဲ့တဲ့အမွေတွေအများကြီးပါပဲ ဒါနနဲ့အမွေယူပါဟုတ်နော်ဟုတ်နော်ဒါကတော့လူနဲ့နတ်အတွက်ဒါဝန်ယူဖို့ပါဟုတ်နော်တီလာနဲ့အမွေယူပါဒါလည်းလူနဲ့နတ်ကိုသူတော့တီလာနဲ့ထိန်ပြီးတဲ့ရမှာကိုဒါနတသက်ကြီးစင်ကြယ်မှာမဟုတ်ပဲနဲ့ဟုတ်နော်ဟုတ်နော်ပြီးတော့တမထနဲ့တော့အမွေယူမလားယူပါဝိပဿနာနဲ့အမွေယူမလားယူပါဟုတ်ပြယူဖို့ယူဖို့ယူဖို့ဖျားပေးထားခဲ့တာအတိအမွေတွေအမွေတွေ ဟုတ်ကလားတို့တရားအားကောင်းတဲ့ပုဂ္ဂိုလ်ကဒါနသီလနဲ့ပြီးသနော်ဟုတ်နော်ပြီးတော့သူများပစာဖျားမှာလမ်းဆုံးနေဟုတ်နော်ဟောသူများဟောတာပြောတာကြီးညိုညိုနဲ့ပြီးရောမဟုတ်ဘူးလားသူများပစာဖျားမှာလမ်းဆုံးနေကိုကိုယ်တိုင်ရှောက်လေးရှောက်ထားမရှိဘူးဟုတ်နော်ဟုတ်နော်ဟင် အင်းအဲ့ဒါတရားသမားတွေကြဒါနသီလနဲ့လမ်းဆုံးတတ်တယ်ဟုတ်ဗျာပြီးတော့သူများပါးစားဖြားနဲ့လမ်းဆုံးတတ်တယ်ကိုကိုယ်တိုင်သွားလေးသွားထားမရှိဘူးဟုတ်နော်ဟုတ်တယ်နော်ဟင်ကိုကိုယ်တိုင်သွားလေးသွားထားမရှိဘူးအဲ့ဒါကတော့ရှင်ဘုရားတို့စာနဲ့ပြောရင်တော့အာမိတအမွေလောက်ရမှာထင်နော်အာမိတအမွေနဲ့ဓမ္မအမွေဆိုတာတို့သာသနာကပေးထားတာအမွေနှမျိုးဆိုပါဘူး လောကီမွေနဲ့လောကုတ္တရာမွေလို့ပြောကြပါစို့ဒါဆိုရင်တော့လူတိုင်းသိမှာနော်ဟင်အာမိတမွေဓမ္မမွေဆိုတော့လူတိုင်းမသိနိုင်ဘူးပေါ့အဲ့တော့လောကီမွေနဲ့လောကုတ္တရာမွေမှာသူကလောကီမှာအဲအထက်တန်းကြကြလူဖြစ်ဖို့နတ်ဖြစ်ဖို့လူစီစဉ်ခံစားဖို့နတ်စီစဉ်ခံစားဖို့အဲ့ဒါနဲ့ပဲတို့ဒါနကလူအိမ်ဆောင်နတ်အိမ်ဆောင်လောက်ပဲရှိတာဒါလူအိမ်နတ်အိမ်ဆောက်ဖို့ပဲလေဟင်ဟင် အဲတော့ဒါနတစ်ခုပြုလိုက်တယ်ကောင်းမှုတွေလုပ်ပါတယ်အဲစေရနာထက်ရင်အသိမြင်တာပဲအသိမြင်မမြင်ဘူးစေရနာထက်မထက်တဲ့ဆိုင်နဲ့ပစ္စည်းကောင်းမကောင်းနဲ့မဆိုင်ဘူးကောင်းမကောင်းနဲ့မဆိုင်ဘူးစေရနာထက်မထက်နဲ့ဆိုင်တယ်ဟုတ်နော်ဟုတ်နော်စေတနာထက်ရင်သိမြင်တာပဲလေဟုတ်နော်ဒါဟိုတို့မှမှလို့ဗျာဟိုတို့တခြားဘာသာတခြားဘာသာတွေကအသိမမြင်ဘူးလားမူပြန်တိုက်ကြီးတွေ ရှိပါတယ်အဲတဲ့တို့တဲ့တောင်သာပါလိမ့်မယ်တို့တဲ့တောင်သာပါတဲ့အစဉ်ဒီမြင့်မာတဲ့ဟုတ်နော်စေရနာထက်တဲ့အတွက်စေရနာမတန်ရှင်းတဲ့အတွက်တို့မှကြိုးပေးမတန်ရှင်းဘူးအမြဲတမ်းလောဘနှိမ့်ဆက်တာခံရတယ်ဟင်အမြဲတမ်းမာနနှိမ့်ဆက်တာခံရတယ်အမြဲတမ်းကိလေသာနှိမ့်ဆက်တာခံရတယ်ဟုတ်နော်ဟုတ်နော်ဟင်အဲ့တော့ဒီဒါနနဲ့သီလကလူအိမ်ဆောင်နအိမ်ဆောင်ပဲအဲ့ဒီဒါနနဲ့သီလကို တတိဥစည်းတဲ့ဒါနမဟုတ်တဲ့အတွက်သူတို့မှမတန်ရှင်းဘူးတို့မှာကတတိဥစည်းတဲ့ဒါနဖြစ်ရင်တော့ပါရမီဒါနဖြစ်နိုင်တယ်ဟင်ဟင်တတိရှိရင်ညာမပါနိုင်ဘူးလားဟင်ပါရမီပါရမီပါရမီဖွာတတိပါရမီဆင်းတဲ့ချိန်ရင်တတိပါရတဲ့ကျိုးကျင်နာလူပါတတိပါပသိတတိကဘုဒ္ဓတာဝန်ယူတော့အတွေးကိုတာဝန်ယူတာတတိရှိနေမတွေးဖြစ်ဘူး တွေးနေရင်တတိမရှိဖြစ်ဘူးဟုတ်ဗျာမှန်ပါဟင်တတိနဲ့အတွေးဆန့်ကျင်ပဲတို့ကအတွေးနဲ့လှုပ်လှုပ်တဲ့ဆုံးလောင်းနေဆုံးနေရာမှာသိရှိခြင်းမရှိတာကိုယ်ကသာလောင်းနေတာစိတ်ကတဏှာရောက်နေတာဟုတ်နော်ဟင်ဟင်ဆုံးလောင်းနေနေရာဖရာရှိခိုးဗျာအဲဩဃာသတပူလုံးဖရာစီတီရောက်လို့လားရောက်ပါဘူးဗျာဟင်ရောက်လားဗျာရောက်ပါဘူးရောက်ပါဘူးဗျာဟင်ဟင်ဟင် ဒီရောက်ပါဘူးညာအဲ့တတိနဲ့အတွေ့တတိနဲ့အတွေ့နဲ့စားကြည့်ပဲနော်ဖရာသားသမီးဖြစ်ရင်တို့ကတတိခိုင်မှာအတွေ့မခိုင်ပါနဲ့တို့တန်တရာလဲတာအဲ့ဒီအတွေ့ကြောင့်မှဟင်ဟင်တို့ဆုံးလောင်းတော့ကဘသူတို့ဟိတို့နှအုံကိုပြစ်လို့တာကိုသုံးပါးကလိုရပါလို့ဤဆိုဘသူတို့ဟင်တို့တောင်းတာနဲ့ရရောလားမရပါဘူး ဘာလို့ရမှာတို့ကျင့်ကြံရမှာပါဗျာဘယ်လိုကျင့်ရမှာတို့အဲ့ဒီအတွေးပဲချစ်တာလည်းအတွေးကြောင့်မုန်းတာလည်းအတွေးကြောင့်ကိလေသာဝတ်ဆိုတာအဲ့ဒီချစ်ပုံကိုပြောတာလေဟင်အဲ့ဒီအတွေးကချစ်လာရင်ရောကာမဝတ်ဆိုတော့ထားပြီးတော့ကိုယ်နဲ့နှုတ်နဲ့မလုပ်ဘူးလားလုပ်ပြီးမခံစားဘူးလားခံစားမှာပဲခံစားပြီးတင်းတိမ်လားမတင်းနေကိလေသာကိုပြန်လာမှာပဲဟင်သူများနဲ့လဲတဲ့ဝတ်ကခက်ပါတယ် လေကြီးမလေမှာပါနိပြီးတော့ကိုလာပြီးနေတဲ့မဲ့ဝကအဲဂျီနာအောင်တော့မှရင်သူတနာရင်လှုပ်ပါလိမ့်မယ်ကိုကိဒေတာဝကတော့ခဏတွေးနေတယ်များဘယ်တော့မှမလို့ဘူးအဲ့တော့ကျိုးတို့တော့မလားခဏခဏအတွေးလေးရှာအောင်လုပ်အောင်မလားဟုတ်ကလားဝတ်လေရာအဲ့ဒီတွေးပဲဟုတ်နော်အဲ့တော့မှားရမှာတို့ဘာလို့လို့မှားပါဘာလို့လို့မှားပါနော်အမခိုင်းတာပါ ဟင်အမှန်ခိုင်းတာပါဘာဖြစ်လို့ကိုယ်စိတ်ကိုယ်ပိုင်ခြင်းလို့ဟုတ်နော်တွေးတာကိုသူများအကြောင်းတွေးတာလေဟင်ဟုတ်နော်သူများအတွက်တွေးတာလေတွေးတာဒီကိုကိုကိုတွေးတဲ့တွေးသည့်တိုင်အောင်ရှေ့ကျူတွေးမှာလေနောက်ပြန်တွေးမှာလေပြစ်စုံပန်တဲ့တဲ့တွေးတာလဲပါတယ်ဟုတ်တယ်နော်ဟင်အတွေးဒီသူများအတွက်တွေးတာပါအဲ့တော့တတိဒီကိုဖို့လှုပ်တာပါ ကိုစိတ်ကိုပိုင်ခြင်းရင်တတိကိုယူပါ အဲ့ဒါအဓိကပဲလေဟုတ်နော်ဟင်ကိုယ်စိတ်ကလေးကိုပိုင်တော့အဲကိုကောင်းတဲ့နေရာထားရင်ကိုကောင်းတာတွေမဖြစ်နိုင်ဘူးလားဟင်ကိုဆိုးတဲ့နေရာထားဆိုတာဖြစ်မှာပေါ့ဟင်ဟုတ်နော်အဲ့တော့ကိုယ်စိတ်ကလေးကိုပိုင်ဖို့ဆိုတာစိတ်ကလည်းသူ့ဖမ်းလို့ရတာမျိုးမဟုတ်ပဲနေနေဟဲ့ဆိုလို့နေမလားနေပါဘူးရဟဲ့ဆိုလို့မရဘူးမပေါင်းနဲ့ဆိုလို့နားထောင်လိမ့်မယ်မထင်နဲ့ဟုတ်ဗျာဟင်စိတ်ကိုဘယ်သူမှမနိုင်ဘူး ဟင်တို့မှမဟုတ်ဘူးနိုင်ငံတော်ဆိုရတဲ့စိတ်သူလည်းမနိုင်ဘူးဟင်သူပုံမှန်တယ်မစိတ်ပုံမှန်ပါဘူးဟုတ်ဗျာအဲကိုကထွက်ကျိုးလို့ရင်နှုတ်ကကျိုးလုံးကတော့ခုကြခုလာဖမ်းပါသိကျိုးလုံးသူသိလို့လားမသိပါဘူးဖမ်းမှုနေနေတာကသူကိုမသိလိုက်တာသိပါမလားဗျာသိပါပါဟင်စိတ်ကိုအစိုးရလည်းမနိုင်ဘူးဘယ်သူမှမနိုင်ဘူးကိုကိုကိုလည်းမနိုင်ဘူးဟုတ်နော် အဲ့တော့ तू ကတောင်းကြခြင်းတိုင်းတောင်းကြနေတာသူ့နိုင်တာတတိသူ့နိုင်တာတတိပဲဟုတ်ရအဲ့ဒါတောင်းပေါ်လို့ပဲသာတသက်လုံးပြစ်ထားတဲ့စိတ်ခဏလေးနဲ့မရနိုင်ဘူးနော်နိုင်တယ်ဆိုတော့လည်းပဲရနိုင်ပါမလားမရနိုင်ပါဘူးသူကမွေးကလေးကသူများစိတ်နဲ့မွေးခဲ့တာလေမွေးကလေးကနှုတ်ဆိုတဲ့နှုတ်စာကလေးကအမေစိတ်နဲ့နေမှာပေါ့ဟင်ဟင် အဲအိရတဲ့ခြီးတွေသေးတွေပေလို့အဲပြင်စီခြင်းနဲ့အမိတ်သိမ့်နဲ့ပြင်ခိုင်းမှာပေါ့ငိုပြီးပြင်ခိုင်းမှာလေဟုတ်တယ်နော်ဟုတ်နော်သူများစိတ်နဲ့ကြီးတယ်တို့ကနေခဲ့တာတို့စိတ်နဲ့တို့မနေခဲ့ဘူးအတွေးနဲ့ပြီးတယ်အဲ့တော့တို့ကတတိနဲ့မှအဲ့ဒါပါရမီတက်တာဟင်အဲ့ဒီပါရမီတက်တဲ့ဒါနပါရမီနဲ့ရှင်နဲ့တတိနဲ့ရှင်နဲ့ဒါနတတိနဲ့ရှင်နဲ့သီလပါပါရမီစင်းစင်းကိုပညာအထိတက်နိုင်ပြီ ဒါနကတရားလောက်နဲ့ပြီးမယ်ဟုတ်ဗျာဒီအထက်ရောက်မှတို့ပါပညာရောက်မှမဟုတ်ဘူးလားအဲ့တော့တို့ကတရားသာကောင်းတာကွပညာနေသနောဟင်ဟင်ပညာနေတော့ဖီရီတဆူတေတယ်ဥပုံပေါ့တို့တို့နတ်တလူနဲ့ပြောရင်တော့မင်းဘိသိက်ခံပြောကြသို့ဒါကမင်းဘိသိက်ခံစေရောက်နေတဲ့ပုဂ္ဂိုလ်ပေါ့ တရားသာရှိ၍ပညာမရှိတဲ့ပုဂ္ဂိုလ်ကအဲ့ဒီမင်းဘိသိက္ခာမှာဆုံးမလို့ဥပ္ပုံမှာဆုံးမင်းဘိသိက္ခာဆိုတာဒုမဲ့ထားတဲ့နာမည်လေတကယ်ဖရာမဟုတ်ဖဲလေဖရာကသူတည်းရှိတဲ့တတ်တော်မူတော်သားဖရာဟုတ်ဟုတ်နော်ဟင်ဟုတ်နော်ဒါကအပြင်ကနေပြီးတော့ဖရာဓာတ်တော်မူတော်ဒီကင်းဝဖို့ထားတဲ့ကြောင်းတော်ပဲလေဟုတ်တယ်နော်သို့တော်တို့က အဲအဲ့ဒီမိဘဒိဋ္ဌံကျောင်းတော်ထဲမှာဝင်ကိဝတ်နေတဲ့ဖရာတက်တော်ထေရှားစီထိဒုစိတ်မရောက်ဘူးပညာမပါတဲ့အတွက်ရောက်သလားမရောက်ပါဘူးမိဘဒိဋ္ဌံမှာဆုံးမယ်ဟုတ်နော်ဟုတ်ပုံမှာဆုံးမယ်တရားရှိပြီးပညာမရှိဘူးတဲ့ဗျပညာရှိပြီးတရားရှိသူကလည်းပညာကစသုတဲ့မျိုးမိဘဒိဋ္ဌံဆိုဘာအထုလို့ဘာဥပုံပဲ အိမ်သာလုတော့ဒီအုပ်ပဲမဟုတ်ဘူးလားမှန်ပါဟင်ဟင်မိဖို့ကြောင့်လုတော့တယ်ဒီအုပ်ပါပဲဘာမင်းတို့မင်းမိတ်သိက္ခာဆိုတာလေအုပ်ပါပဲကွာဟင်ပညာသာရှိ၍တရားမရှိသူကလည်းအုပ်ပုံမှာဆုံးတဲ့ပြတရားသာရှိပြီးပညာရှိသူကလည်းအုပ်ပုံမှာဆုံးတဲ့ပြဟင်ဟင်ကိုဘာဘူးအဲမိမိသိက္ခာအုပ်ပုံကြီးချဖို့နာမဟုတ်ဘူးလားဘုရားရှိခိုးဘုရားရှိခိုးဘူးလားဘုရားရှိခိုးပါ ဟုတ်လို့လားတကယ်ပါဗျာတကယ်ပါဗျာအာယုံပြုပါလေခင်ဗျာဖခင်စီရောက်လို့လားဘွားရအာယုံပြုပါလေခင်ဗျာဟင်ဘွားကဖခင်မြင်ဘူးလို့လားမမြင်ဘူးပုံတော်ပါဗျာပုံတော်ချာပုံတော်ရောဟုတ်ကလားအဲ့တော့တို့ကလုံကြသားမှာတထာနောက်ကပညာဟုတ်နော်ပညာကလည်းရိတ်တာသွားပါ ကိုးပါးသီလဆယ်ပါးသီလစောင့်ပါလောကီစီစိန်တွေအကုန်ပြည့်ပါတခုမှမပါဘူးကြိုက်တာလို့တတိတင်တာပဲပြောတတိနောက်မှာအပိပညာတတိနောက်ကပညာကိုတတိတာဝန်ယူသည်ဟုတ်နော်ဟုတ်နော်ဒီတတိကပညာကိုတာဝန်ယူပါတယ်ပညာလိုခြင်းတတိအာကိုပါဟုတ်နော်ဟုတ်တယ်နော်ဒီပညာအာလိုခြင်းတတိအာကိုပါ အဲ့တော့တို့ရွာတဲ့လုတ်တဲ့အလုတ်မှန်မများအဲ့ဒါတရားကြည့်တယ်ပဲရုပ်ထာမရှိဘူးမြတ်ထာမရှိဘူးဟင်တော်ကင်းရင်များများမရပြောအောင်မှာပေါ့ဟုတ်ဗျာဟင်အဲရုပ်တယ်မြတ်တယ်အဲ့ဒါတော်ကင်းတို့လူတွေကသမုတ်ထားတာတရားမှာသဘောပဲလေရုပ်ထားလဲသေချာလိုက်ကြည့်ဘာလို့သဘောပဲလေမြတ်ထားလဲဘာမှမဟုတ်သေချာလိုက်ကြည့်သဘောပဲလေ ဟေးအဲ့ဒါကဝိပဿနာအထင်ညာများကြတော့အားလုံးမြင်နိုင်ပါတယ်ဟုတ်နော်ရှင်ဘုရားများအဲစာနဲ့ပြောလို့ရှိရင်တော့အဲဘုရားတပည့်တော်တို့အဲအဲလေကရှုရှုဘဲကရှုရှုယုံနံကွဲကြောင်းကြိုသည်အဲ့ဒါရှုခွက်ထဲကမြင်တဲ့အမြင်ပါဟုတ်နော်လက္ခဏာတွေမြင်တဲ့တမာတနာတို့ဥရိယဘုရားတို့ကြတော့ခန္ဓာတွေကိုတတိဝင်သွားပြီ တတိဆိုင်တလောက်ညာငါထိုးထွင်းပြီးလာတတိကရှုဝကနေခန္ဓာထဲထိအတိကိုတွန်းပို့ပေးပါတယ်ထိုးထွင်းပြီးဆိုပြောနေကြပဲเนาะထိုးထွင်းပြီးဆိုထိုးထွင်းပြီးဆိုတာအပေါ်ယံတိမဟုတ်ဘူးပြောတာနဲ့တူเนาะဟုတ်เนาะထိုးထွင်းပြီးထိုးထွင်းပြီးအဲဒီလက္ခဏာတွေမြင်တဲ့နေရာကြရင်ခန္ဓာတွင်းထိအတိရောက်သွားပြီတတိယထိုးပေးတာ သို့မဟုတ်ခန္ဓာတွင်းထိပညာရောက်သွားပြီတတိကထိုးပေးတာဟုတ်တယ်နော်ပညာကိုတတိကတာဝန်ယူတဲ့အကြောင်းပြောချင်တာကိုဟုတ်နော်ဟုတ်နော်ဟင်အဲ့ဒီတိုင်သွားနေမှာအဲတို့ဘင်ကအုပ်စုတွေကြတော့ဘာဖြစ်လာတော့တန်တန်တရတောင်ရှားတွေ့တော့တွေ့တော့ဘူးရှုွက်ထဲမှာအဲရိပ်ရိပ်ပဲငရုတ်သီး စတယ်လို့မဟုတ်တော့ဘူးငရုတ်တိပူတာနဲ့သွားတူတယ်ငရုတ်တိပူတာဘယ်နာမှလည်းမတူဘူးတရှင်ရှင်နဲ့ဟုတ်ဟုတ်ဗျာငရုတ်တိစတာကဘယ်နာမှပြောနိုင်တယ်ဟုတ်နော်ငရုတ်တိပူတယ်လို့ပဲဘင်္ဂအိုစု၅မျိုးရောက်တော့ဘာတွေ့တော့ဘူးဘာဖြစ်လို့တော့တတိရဲ့စိုက်အားကောင်းတဲ့အတွက်တတိသည်ဝန်ပိုက်ရဲ့လေဟာပြင်နဲ့ရောက်သွားလို့ဟုတ်နော်လေဟာပြင်နဲ့ဆိုတော့တဏ္ဍာနမိတ်တွေ့ဦးမလားတွေ့တော့ဘူးကိုကိုကို ခြေတို့လက်တို့ကိုစိုက်ကြည့်တာတော့ရေးရေးပဲတွေ့ပါတော့တယ်အဲ့ဒီနေရာကြတော့လေဟင်အဲ့ဒီနေရာကြတော့ငါဆိုတာရှာမတွေ့ဘူးငါကြောင့်ဖြစ်တဲ့မာနမရှိတော့ပါဘူးဟုတ်နော်မှန်ပါသူဆိုတဲ့ခင်မင်းစရာလည်းရှာမတွေ့တော့ဘူးသူလည်းအပြည့်ကြီးပဲကိုလည်းအပြည့်ကြီးပဲဟုတ်နော်မှန်ပါသူ့ကြီးလည်းမုံစရာကြီးကိုကြီးလည်းမုံစရာကြီးမှန်ပါ ဟုတ်နော်အဲ့ဒီနေရာမှာအတား၅မျိုးကိုကြံရစ်ထားဖရာနိဝရဏလေနောက်ဆုံးတရားလူကျင်တဲ့ကာမိသန္တာတောင်မရှိတော့ပါဖရာဟုတ်နော်ဒီအပြက်တွေကြီးတဲ့ကိုလောကစာလို့သုံးတာနော်ပြက်ပြီးရင်ပြက်တာကိုလောကလို့သုံးတာလောကတိပလောကတိတိလောကောဆိုအပြက်ပြီးအပြက်ဆက်နေတာလေ တို့မဟုတ်မေးကြည့်လိုက်လေမွေးကင်းစားပြန်မှကလေးဖြစ်တာလေကလေးပြန်မှကာလာသားဖြစ်တာလေကာလာသားပြန်မှတို့အိမ်တော်တဲ့ဖြစ်တာမဟုတ်ဘူးလားအဲအဲအစင်းစင်းဟိုနောက်ကပြက်ပေးပြီးမှရှေ့မှာအတိဖြစ်ရတာလေပြက်ပြီးပြက်လို့လောကပြောတာဟုတ်တယ်နော်လောကလောကလူတိုင်းပြောတာပါအဲ့ဒါတွေမြင်တော့ရှေးဘဝဆိုလက်ဖြစ်ငါဘူးမဖြစ်ချင်တော့ပါဟုတ်ဗျာ ရှေ့လေဘဝရတာပဲဖြစ်ဦးမှာဘူးအဲ့ဒီခါကျနိဝရဏတွေကိုမြုပ်ကြောသင်္ခါရုပ္ပခညာရောက်တဲ့ခါကျတော့နိဝရဏကင်းကင်းရှင်းရှင်းကြတော့ကိုယ်စိတ်ကိုယ်ပိုင်ပြီရှင်ဘုရားဘယ်လိုပတ်မှလူတလူရပါဗျာအဲ့ဒီနေရာကျတော့အပေးသိမ့်နေနိုင်ပါလေဟုတ်နော်ပေးသိမ့်နေနိုင်ပါတယ်ပေးသိမ့်နေနိုင်ပါတယ်အဲ့ဒီသင်္ခါရုပ္ပခညာနဲ့ရောက်တော့နှလုံးသွေးကပြန်မြင်ရတာဗျာ အဲ့ဒီမှာတွေ့တဲ့နမိတ်ကိုပฏิပါကနမိတ်လို့သုံးပါတယ်။မှန်ကိုလက်နှိပ်တာမိနဲ့ထိုးတော့ရောင်ပြန်ထွက်တယ်လို့လေ။ဒီနှလုံးသွေးရဲ့အယောင်တိုက်တမာရီနမိတ်ပြန်ဖြစ်ရတာ။ဟင်အဲ့ဒီခါကျရွှေမုံငွေမုံငယ်တို့လက်လက်လင်းလင်းတို့နဲ့ဖြစ်ပြီးအဲ့ဒါ35အားတိုင်းပညာဖြစ်တာပြောတာနော်။ဟုတ်ဗျာ။ဘာမှသွေးစရာမရှိဘူး။အဲ့ဒီနေရာရောက်တော့ကောင်းတာတုံးလေတကယ်မရှိဘူးသဘောပဲ။ ဆိုးတာကလည်းတကယ်ကြည့်သဘောပဲဘာတွေ့တော့ဘူးရုပ်ထာမရှိမြတ်ထာမရှိဟုတ်နော်သဘောပဲအဲ့ဒီနေရာမျိုးကြတော့ဝို့အတွက်လုပ်ဖို့လိုသေးလို့လားဟင်ကိလေသာမဝင်နိုင်တော့ဘူးနိဝရဏကိုမြုပ်သွားပြီကိလေသာနိဝရဏမိတာကိုဟင်နိဝရဏမပါတော့ဘူးလေကိုယ်စိတ်နဲ့ကိုယ်ဒီနေရာကိုယ်ပိုင်စိတ်နဲ့ပြီးတဲ့အပြီးဟုတ်နော် နိဝရဏကုန်ပြီအဲ့ဒီခါကျကိလေသာလည်းနောက်ဘဝဆိုတာလိုချင်တော့ပါဘူးဗျာနောက်ဘဝနောက်နဲ့ပြောရင်လက်ဖြင့်ငါ့ကိုမကြည့်ချင်တော့တာဗျာအဲ့ဒီနေရာရောက်တဲ့ပုဂ္ဂိုလ်လေတရားကြီးဖြစ်တော့ဟော ပြက်မှာမဟုတ်ဘူးပြမာကြီးဖြစ်တော့ဟောရောက်ချင်ရရောက်ပြက်မှာမှန်ပြီးနေတာမလိုချင်တော့ဘူးဟုတ်ဗျာနိဝရဏကင်းအခါကျဒေါကင်းကြီးကကင်းပါပြီဗျာ ခင်ဗျတောင်းဖို့တောင်းမလိုပါဘူးတောင်းညင်သေးလားဟင်တောင်းညင်သေးလားဆိုမော်ကြည့်နေပြတော့တောင်းလို့မရဘူးလှုပ်ယူပါမှာနော်ဒါကိုကင်းပုံမဟုတ်ဘူးလားတို့မို့တရားကြောင့်ဟိုဘက်ကပညာတက်လာတာနော်ဟင်တရားနဲ့ပညာတွဲကျင်တာနော်ဟုတ်နော်အဲ့တော့ဘာတွဲရမှာတတိနဲ့တွဲရမှာတင်တယ်ဟင်တရားနဲ့ပညာသူတို့ဘူလူနေတဲ့ကျတတိယချာဝင်ရတာ ဟုတ်နော်အဲ့ဒီကနေပြီးဘာမှမရှိလို့ဘာမှ မစွဲရင်ဘယ်မှမညစ်ရင် ပြတ်တာပဲဗျာဟင်ဘာမှမစွဲမှဘယ်မှမညစ်တာဗျာဘယ်မှမညစ်ရင်ပြတ်တော့တာပဲဗျာဟုတ်လားအဲပြတ်တဲ့အချိန်ကြရင်စာလို့အဝိသပတာဒလို့သုံးပါတယ်ဒီဘက်ကပညာကလည်းအဲတို့ဝိပဿနာပညာကမဲ့ပညာရောက်သွားပြီတဲ့နော် မဲ့ပညာရောက်သွားတဲ့အတွက်ဟိုဘက်ကတဒါကလည်းအာဝိသပတာဒါဖာလို့သုံးတာဗမာလူကတော့ဘယ်တော့မှကဒါမပြတ်တော့ဖះလည်းဘယ်တော့မှကဒါမပြတ်တော့ဘာသာပြောင်းနေမရှိတော့သေသွားလို့အဲကိုယ်ပဲတဘောကရောက်သွားတယ်ဒီတရဏဂုံဗုဒ္ဓတရဏဂုံဓမ္မတရဏဂုံသံဃာတရဏဂုံအကုန်ပါသွားတာအကျွင်းမဲ့ယုံတော့တာလေအဲ့ဒါသာလို့အဝိသပတာဒါလို့သုံးတယ်ဗျဟေး ဒီအဲ့တော့နှစ်ဘိန်းညီခြင်းရင်အဲ့ဒီနေရာရောက်မှညီတာဗျာဟင်ဒီတိုင်းကြီးလုံနေလို့ကတော့တဘိန်းလိမ့်နေပြီးမှဟုတ်နော်ဟင်ပြီးတော့ဟိုတရားအားကောင်းတဲ့ပုဂ္ဂိုလ်ကအဲဒါနနဲ့သီလနော်ဟုတ်နော်ပြီးတော့သူများပစာဖြာမှလမ်းဆုံးတာဟုတ်နော်ပညာအားကောင်းပြီးတရားမပါတဲ့ပုဂ္ဂိုလ်ဟာရှောက်နေကြ လမ်းစာဖဝါအောက်ကပြောက်တတ်တနောဟုတ်နော်ဟုတ်နော်ဟင်အထက်အထက်ကိုအထက်အထက်သူသူပြောတဲ့ဟိုနေမကူးရင်ပေါ့ပုထုရှင်ဘဝနဲ့ဒီတိုင်းအားထုတ်နေမယ်ဆိုရင်ဟင်တရားနောက်ကိုပညာမပညာတစ်ခုတည်းသာရှိပြီးတရားမပါခဲ့ရင်ဆက်ပြီးမယုံတော့ဘူးလေတခါလာလဲဒါတခါလာလဲဒါမယုံတော့ဘူးမယုံတဲ့အတွက်ရှောက်နေကြလမ်းစား ဘဝအောက်ကပြောက်တတ်သေးဗျဟင်ဟင်တရားသမားကသူများပစာဖြားမှာလမ်းဆုံးနေဗျဟင်တရားသာရှိ၍ပညာမရှိတာလေဟုတ်နော်ပညာရှိပြီးတရားမပါခဲ့ရင်ရှောင်နေကြလမ်းသဘဝအောက်ကပြောက်တတ်သေးဗျဘယ်နဲ့တော့တပိဟင်တပိလေးကနောက်တော့ဝင်ရိုးပါတော့ဂျိုးလေးဝုံပြဟင် တပိနေနေလားဝင်ရိုးရိုးကြီးနဲ့လားဟုတ်ပါမလားဟင်ဒီလိုနဲ့ပြီးနဲ့လာပြီးဖူတာတော့ဟိုမြောက်ပါတယ်ဖူးယုံနဲ့ပြန်ပြန်သွားလုံးလို့ပြောတာဟုတ်နော်ဟင်တို့ပေးလိုက်တာကအဲရိတ်တာသွားဖို့ပါလို့လားပါပါဘူးနော်ပါပါဘူး အဲရှိပါကိုပန်ပါပါဘူးအိမ်လုံးပြရပါဘူးအိမ်တော်သားမွေးနဲ့နေပါလုပ်ပါလုပ်တရားရှိတာလုပ်ပါစစ်ပေးပါပြောတာတတိနဲ့ကိုလုပ်တာကိုစေရမှာထင်တယ်ဟုတ်နော်တတိနဲ့ကိုလုပ်တာကိုစစ်ကြည့်ပါအဲ့ဒါတရားပါစစ်ပါများလေကိုစစ်ကိုနေရာရှိပါလိမ့်မယ်လုပ်တဲ့နေရာမှာလုံစိတ်ရှိခဲ့ရင်လုပ်တဲ့အကြောင်းသူကသူသိတာသူမရှာရပါဘူးကောင်းတယ်ဆိုတဲ့သူပြောမနေနဲ့သူကဖော်ထုတ်ပြလိမ့်မယ်ဟုတ်နော် ဟင်တိုးလဲပယ်ရဘူးသူဟာသူပယ်စရာရှိတာသူဟာသူပယ်သွားတာဒုံပယ်ရဘူးဟုတ်နော်တို့ဗုဒ္ဓဘာသာမှာပေးပြီးအောင်ပြီးပယ်ရတာမျိုးမရှိဘူးမှန်ပြီလားဗျာကဲကျင်နာကြတော့ဗျာခိုင်းစားခြင်းလို့ဆရာတော်ဘုရားကြီးတက်တော်ရာကျော်ရှိပါသေးတယ် ခိုင်စားခြင်းလို့ဘာမှမဟုတ်ဘူးဟုတ်တော့တယ်ပါဗျာဟင်တယ်ပါဗျာကြည်ကျင်ပွဲကြည်ကျင်လို့ဘာမှမဟုတ်ဘူးဟင်